ဒီနေ့ကယောဂီများကိုယ်တွေကပေါ်ရလေးကိုပေါ်ကြလိုက်ပြီးတော့ရှုလို့ယုံနဲ့နာတွဲဖြစ်ပုံလေးတွေသိသွားပုံပေါ့လေသိသွားတဲ့အတွက်ပုဂ္ဂိုလ်တ attva အစွဲအတ္တဇီဝအစအစွဲကျင်းပြီးတော့စိတ်ဟာချိုးချသွားတာပါ ဒီဆွဲကျင်းသွားတယ်ဆိုရင်အရှိကတော်တော်လေးပုံရပန်းရဖြစ်သွားပါဘူးသို့တော့နာနဲ့ရုပ်နှမျိုးတွဲပြီးတော့ဖြစ်ရှင်လောက်သာရှိပြီးတော့ဒီနာယုတ်တရားတွေဟာကြောင်းရောက်ဖြစ်တာကိုမတည်သေးလို့ရှိရင်ဆရာကြောင်းရောက်ဆရာကျိုးဖြစ်ပုံကိုဒီလေး အကြောင်းမျိုးဖြစ်တယ်ဆိုတဲ့အစွဲအကြောင်းကြောင့်ဖြစ်တယ်လို့လက်ခံထားရင်လည်းဆရာအကြောင်းကြောင့်ဆရာအကျိုးကွင်းဆက်ဖြစ်ပေါ်ကိုရှင်းရှင်းမသိသေးဘူးဆိုလို့ရှိရင်အကြောင်းမဟုတ်တော့အကြောင်းလုပ်ပြီးတော့အတိမှာယုတ်မှာဖြစ်တတ်တဲ့သဘောပေါ်ရှိတတ်တယ်ဆိုတာပါလေမင်းကပြောရပါလား န်ကြီးရှင်မဟာဇမာကြီးကိုလည်းတော့ထည့်ပြီးတော့ရေးတတ်တယ်ပါအဲဒီမဟာဇမာကြီးရဲ့တဘာဝကိုတော့သူတို့ဟင်ဒီအတ္တချန်တွေကပရမောပရမအတ္တဆိုတာဣစ္ဆရဒီကဘာလုံးအစိုးရတယ်ဆိုတာသူကိုယ်လေးပေါ်ပြတာရှင်ဒီတက္ကတာတွေဣစ္ဆရဣစ္ဆရခေါ်တာ စိတ်ဆလတ်ဘလောက်ကလို့အစိုးရတယ်ဆိုတော့သူ့လိုလဲရတာကြီးပဲဆိုတဲ့အတိတ်ပဲသူ့လိုကြဖြစ်ရတာကြီးပဲဆိုတဲ့အတိတ်ပဲပေါ့ဘာပဲရှိရှိတတဝါကြီးကြီးရဖြစ်တဲ့ကဘာကြီးရောသိရှိသမဲ့အရာတွေရောအကုန်လုံးဟာသူကသိုးမို့အုပ်ချုပ်တာတော့သူ့လိုကြဖြစ်ရတာကြီးပဲလို့ဒီလိုသိကြရပါတယ် သတ်ပုံကြီးနဲ့ပြည်ပြော်တွေဖတ်လို့အကုန်လုံးကြည့်တယ်သူကတစ်ခုတည်းပါပဲနဲ့နှစ်ခုမရှိဘူးလေဒီမှာသူတို့ဆိုတော့ဘုရားတခုတည်းပါပဲဟောလေဒါဆိုတော့ဟုတ်ဒီတော့နောက်တစ်ခုကရှုကဒုက္ခကြီးရရှိတော့ရဲ့ကိုယ်ချမ်းသာဆိုတာလည်းမရှိဘူးကိုယ်ဆင်းရဲဆိုတာလည်းမရှိဘူးစသည်ပါလို့ ပုံပန်းတန်တန်စရပါ့မယ်။ဘာမှမရှိဘူးလေဒီလိုဆိုကြတာပါလို့။ဒါလည်းသူခုံပြရနေတယ်ပြောထားပါလေ။အဲ့ဒါဟာပရမအတ္တမဟာဇမကြီးလို့ဒီလိုပြောတာ။မဟာဇမကြီးကကမ္ဘာလောကကြီးဖန်ဆင်းနေတယ်ပြောတာ။အဲ့တော့ကိုယ်ကနန္ဒယုတ်တရားကြီးတွဲပြီးတော့ရှင်းရပါ။ ဘာဇမပါမပါစာဝတိဒီရှိရှိဝေဘာကြည့်ကြစို့အကြောင်းနဲ့စေတနာဆိုတာရှိရှိဝေဘာကြည့်ကြစို့အခုလိုတတိပ္ပံဘာဝနာတရားအမထုတ်ခုဆိုရင်စိတ်ရှင်ကျေမှုကအစစိတ်တဝိသုဒ္ဓိမရှိမဖြစ်တော့နိုင်ရုပ်လည်းပဲမသိနိုင်ပါဘူး။ပြွယ်ပြီးတော့ စေတဝိတ္တိဖြစ်ဖို့ဆိုတာလည်းပဲအခြေခံဒီလပြည့်စုံပါပါရှင်ဟာလည်းရှင်ဟာဒီလပြည့်စုံစင်ကြယ်ပါလူကလည်းပဲအနည်းဆုံး၅ပါးဒီလပြည့်စုံစင်ကြယ်ပါဒီလဝိတ္တိဖြစ်မှကုတရားရှိတဲ့အခါမှာရှုအားလေးကိုတန်းလာလို့ရှိရင်ရှုဆိုင်ပြီးတော့ အားဆိုင်ပြီးတော့မှတ်တော့ရှိရအောင်မှာစိတ်ကလေးစိုက်ဆိုင်ပြီးတော့ဆွဲဆွဲငြင်းငြင်းမှတ်ပြီးတော့စိုက်ကြတော့တဲ့အစိုက်ကအဲ့ဒါလေးတွေကတခါတခါ10မိနစ်လောက်တခါတခါ10မိနစ်လောက်ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်တော့တယ်ဒီခါမှာဒီဝရဏတရားကြီးရှင်းဝေးရှင်းရတော့တယ်ဒါသိစာဝိတ္တုကြီးခေါ်ပါတယ်စိတ်ရည်ရှိပြီးမှရှင်းဝေးရှင်းရတဲ့သဘောတဲ့သိစာဝိတ္တုကြီး စေတဝိတ္တုဖြစ်ပြီးပါမှဆက်ရှိလို့ရှိရဲ့သဖာဝိရတတိသမာဓိကြီးအားရှိလာတဲ့အခါနာမည်ရဲ့သဘောကိုပိုင်စားပြီးတော့သိနိုင်ပါတယ်။မနေ့ကတိလွယ်တဲ့နာမည်ရဲ့တွဲဖြစ်ပုံလေးထရမှာထိုင်စားတဲ့အခါပေါ့လေ။အဲ့ဒါလေးပြပါလား။ မမကနေပြီးတော့ထိုင်ချတော့မယ်အပြည့်ပထမဆုံးထိုင်နေတဲ့စိတ်အနန္တရားနောက်ထိုင်နေရုပ်ရုပ်တရားထိုင်နေထိုင်နေတဲ့စိတ်ကလည်းပဲတကြီးရဲ့တကြီးရဲ့ဖြစ်တာဟုတ်ဆက်ကဆက်ကဖြစ်နေတာမိလုံးထဲမှာတကြီးကနေပြီးတော့အားလေးကြီးလျှောက်လာလို့ရှိရင် စက္ခစက္ခပေါ့လေဒါတွေကိုပြီးတော့လင်းနေတယ်လို့ပေါ့လေအဲဒါလေးဖြစ်နေပါတယ်ကွာဆိုတော့နန္တရားအဆက်ဆက်ဆိုင်ရင်လည်းဆိုင်ရင်လည်းဆိုတဲ့နန္တရားအဆက်ဆက်နန္တရားအဆက်ဆက်ရှိတယ်လို့အောက်ကိုလင်းပြီးတော့ကျသွားတဲ့ရုပ်တရားအဆက်ဆက်ပေါ့နန္တရုပ်တရားတွဲပြီးတော့ဖြစ်နေတယ် ချိန်သားကရှေ့ရဆိုင်ပြီးတော့ရှေ့ကိုရှေ့ရအောင်ပါဒီကလေးဆိုင်ကတော့တော်တော်လေးနိကပ်သွားပြီဆိုလို့ရှိရင်ကိုယ်ကိုယ်ကြောက်ကြောက်တွေ့ရတာပါပဲထိုင်နေတဲ့နန္တရားအဆက်ဆက်လည်းပြီးကြတာထိုင်နေရုပ်တရားအဆက်ဆက်လည်းပြီးတာနန္တရုပ်ခွဲပြီးတာဓမ္မဝါဝဌာနဉာဏ်ခေါ်တာနမရိဝပရိစ္ဆေဒဉာဏ်လည်းခေါ်ပါတယ်နန္ဓမလည်းယုတ်ဓမ္မ ကွဲပြားပြီးတော့ရှိတာနာနေရုပ်ပိုင်းခြားပြီးတော့ရှိတာပေါ့။ပိုင်းခြားပြီးတော့လို့ရှိရင်ခုနပုဂ္ဂိုလ်သတ္တဝါအစွဲနဲ့ဇီဝအတ္တအစွဲပေါ့လေ။ကျေဝေရှင်ကျေသွားပါလေ။ဒိဋ္ဌိစွဲလို့ခေါ်တာပေါ့လေ။အဲဒီကျေဝေရှင်။သို့တော့ပြန်လာမရှိခြင်းတဲ့သဘောတော့မဟုတ်ပါဘူး။ ကုလတရားကြီးအာသုဝတ္တနာဉာဏ်ကြီးနေကျက်ပြီးတော့ဝတ္တနာဉာဏ်ကြီးကျက်ရှိတော်ပြီးတော့အငိဒလေးပါကိုတတပတိလက်ရပုံရနဲ့မြေမကြီးရှိတော်တဲ့အခါကျမှဒီတတပတိလက်ကအပြတ်ရှင်းနိုင်ပါလေဉာဏ်လုံးရှိအပြတ်ရှင်းနိုင်ပါလေယုံနာတရားကိုယုံနာတရားကိုအနေနဲ့ပဲရှင်းပြပြီးတော့တာဇီဝကအသက်ရှင်တဲ့အကောင်လေးဆိုတဲ့အနေနဲ့သိတော်တယ် အခုအတုတဲ့ကာလမှာတော့နာနဲ့ရုပ်ကွဲပြီးတဲ့နောက်ဆက်ပြီးတော့မရှိဘူးဆိုလို့ရှိရင်အကြောင်းနဲ့အကျိုးဆက်ဆက်ဖို့မတည်သေးတော့တွဲပြီးတော့ရှင်းရရုပ်နာတရားတွေပေါ်မှာအကြောင်းမသိရလို့ရှိရင်အကြောင်းရောက်အကျိုးစုကိုမသိရလို့ရှိရင်ဟုတ်တိုင်းမှဆိုမသိရလို့ရှိရင် ကိုယ်ပုံကမပြတ်သားတဲ့သဘောကထက်နေတာဒုလို့လည်းရှိရမယ်သမုခခေါ်ပါတယ်မတိမတိမတိရအများကြီးအကြောင်းပါအဲဒီမတိမှုကြီးကထက်နေတော့သူကဖုံးဖိထားလို့ရှိရင်သူကမှောင်ချလိုက်တယ်လို့ဖြစ်သွားတော့ဆွဲမှုဆွဲရဆွဲရကိုယ်တွေကနယုတ်တရားတွေကအကြောင်းကိုဖြစ်တယ်ဆိုရက်ဆွဲတဲ့မျိုးလည်းပဲသွားနိုင်တယ် အဲဒါအဟိတိကဒိဋ္ဌိကိုခေါ်ပါတယ်သူကသူဖြစ်ခြင်းကိုဖြစ်တာပါတိုက်ဆိုင်ခြင်းဖြစ်တာပါဆိုတာဒီလိုဖြစ်လာတယ်ပြီးတော့ဒါရင်မဟုတ်ဘူးမာဇမာကြီးကဖန်ဆင်းထားလို့ဒီရုပ်ကိုကြီးဖြစ်ရတာပါဆိုလူဘဝကြီးဖြစ်ရတာဆိုဒီလိုပဲဆိုရတယ်အကြောင်းမဟုတ်တဲ့အကြောင်းလို့ပြီးတော့ယူတာ ဒါကလည်းပဲသူ့เจ้าနဲ့သူ့ကျိုးဆက်ဆက်ဖြစ်ပုံကိုအခုလိုတိကျတည်းနဲ့မရှိလို့ပေါ့လေကိုယ်တိုင်เจ้าကျိုးဆက်တယ်ကိုမသိသေးတဲ့အတွက်ဒီလိုပဲသမောဟဆိုတာရှိရပါတယ်သမောဟဆိုစိတ်ရဲ့ပြင်းစွာကိုယ်ကိုမှုမှမပြတ်သားရဆိုတာရှုပ်ထွေးရင်းပေါ့ရှုပ်ထွေးတာရှုပ်ထွေးတော့အဲ့ဒါက အာဒီယုံနာတရားတွေကဖန်ဆင်းလို့ရှိလို့သာရှိရတာပဲဆိုပြီးတော့ဖန်ဆင်းရှင်ဆက်ရလိုက်တယ်စိတ်ကူးတဲ့ဆရာတကယ်တော့ဟုတ်ပါဘူးဟွန်းဖန်ဆင်းရှင်သူတို့ကဖန်ဖန်တီးလိုက်တာပါလေဆိုတော့အဲဒါဒီအစိုးရတစ်ခုစုဝင်တော့ကြတာတော့အဲဒါဘုဒ္ဓဘာသာတိကဒိဋ္ဌိခေါ်တယ်နော် အဲဒီအာယတိကဒိဋ္ဌိနဲ့ဥဒ္ဓမဟိတိကဒိဋ္ဌိတနည်းအားဖြင့်ယုံနာ၏အကြောင်းလို့ဖြစ်တယ်ဆိုရဲအစွဲနဲ့မဟာဇမသာဝရဘုရားကြီးကဖန်ဆင်းတယ်ဆိုရဲအစွဲကျွတ်ဖို့ဆိုတာကနတ်နဲ့ယုတ်ရှင်ကြီးကြောင်းကျိုးနှိမ့်နေလို့ဖြစ်ပုံကိုခုလိုသတိစာနည်းနဲ့ရှုမှတ်ပြီးတော့သိပါမှဆိုရခြင်းပါလေလုံးဝခြင်းလို့ဆိုတာတတ်တော့ပါခြင်းပါလေခြင်းပါလေ ကျောင်းတက်ကျဆက်နွယ်ပြီးတော့မသိသိရတော့ဘဝတစ်လျှောက်လုံးမှာတခါလေးကိုသူ့လို့သူ့လို့ဝေခွဲထိုင်တဲ့ယောဂတန်တရားကြီးဖြစ်နေတော့တာဒီမှလည်းဖြစ်နိုင်တယ်ယောဂလည်းဖြစ်နိုင်တယ်ဆရာကအရင်ဖြစ်နိုင်လို့ရှိရင်ခဏကြောက်ကြဖြစ်စီကြီးပေါ်မှာမရှိလို့အကြောင်းနဲ့အကျိုးကိုမသိမှုတွေကထပ်ပြီးတော့ ဒုတဲ့စီမှတော့သူကပေါင်းဆက်ထားလို့ဆိုတာပေါ့လေဒီမှာသွားပြီးတော့ဖတ်ကြည့်ကြပါလေအဲ့ဒီမောင်သူကြီးကိုဘယ်လိုကရှင်းနေတယ်လဲဆိုတာဆက်လက်ပြီးတော့ပြောပါမယ်တိရိစ္ဆာန်လေးရအခုလိုဖြစ်တိုင်းမှရှိတိရိစ္ဆာန်ဆိုတဲ့အတိုင်းကိုယ်ရဲ့ကဖြေရှားပေါ်လာလို့ဖြေရှားခိုင်းမှာ ဆွေးနွေးစွာရှိရင်အကြောင်းနဲ့အကျိုးဟောက်တိတ်မှန်စွာပေါ့လေဖန်တော်အပမန်ထတ္တရှိတိပါများတဲ့ခါကျတော့ရှင်းတယ်ဘဝတန်လေးကရှင်းသွားတယ်အဲအကြောင်းနဲ့အကျိုးနှီးနွယ်ပြီးတော့ဖြစ်ပုံကိုသိတဲ့ဉာဏ်ကိုယထာဘူတနိဗ္ဗာန်ဉာဏ်လို့ခေါ်ပါတယ်ယထာဘူတ ခုတ်တိုင်းဆန်ဆိုဖြစ်နေတာဆိုကြပါစို့ဗနည်းမမကထိုင်စားတဲ့အခါမှာထိုင်နေတဲ့စိတ်အစဉ်အကြောင်းတရားဒါအမှန်တိုင်းရှိနေတာပဲလေမမှန်လို့ဆိုရင်းတယ်လေရင်းပေါ့ထိုင်နေတဲ့စိတ်အစဉ်အကြောင်းဒီဖြစ်ဒီဖြစ်အောက်ကိုလေးလေးပြီးတော့ဤဤပြီးတော့ကြက်ကြသွားတဲ့ယုတ်တရားအကြောင်းအကျိုးယုတ်တရားအစဉ်ဖြစ်ဒါလည်းပဲအမှန်တိုင်းရှိနေတာပဲလေ အကြောင်းအနေနဲ့အကျိုးအနေနဲ့သမလမ်းကြောင်းကြီး၆ရောက်ပေါ်ပြီးသွားနေတာဖြစ်နေတာယထာဘူတခေါ်ပါတယ်သူတို့ဖြစ်ဆဲမှာအခုလိုတိစ္ဆာနီးနဲ့ရှုလို့ထက်ခါတခါရှုလို့ပေါ်ပြီးထိုင်နေထိုင်နေထက်ခါတခါရှုလို့ထိုင်တဲ့သဘောလောက်တွေမဟုတ်ခဲနဲ့ထိုင်နေတဲ့စိတ်အဖြစ်လေးတွေပါပေါ့လေအကြောင်းလေးတွေပါထည့်ပြီးတော့ အကျိုးထိုင်လို့ဆင်ခြင်သိတာကဟောထိုင်ရင်လို့ထိုင်တာပဲဆိုတော့ဒီလိုသိတာကဒါလည်းယထာဘုဒ္ဓနိဗ္ဗာန်ဉာဏ်ခေါ်တယ်သူတို့ကတော့ယထာဘုဒ္ဓဉာဏ်လေးလည်းခေါ်ပါတယ်အဲ့ဒီဉာဏ်ရှိလို့ရှိရင်အဲ့ဒီဉာဏ်ဖြစ်ပေါ်လာလို့ရှိရင်အပိလိဝိသခေါ်တဲ့သမောအပိလိဝိသခေါ်တဲ့ခုန ခပ်တိတိကြီးရဲ့ထူထဲနေတဲ့တွေ့ဝေဖို့ပေါ့လေမသိမှုမပြတ်သားဖို့ပေါ့လေအဲ့ဒါကျင်းသွားတယ်သူမဖုံးနိုင်တော့ဘူးသူမှောင်ချနိုင်တော့ဘူးသူတိသွားပြီရှင်းရှင်းလေးဖြစ်သွားပြီအကြောင်းနဲ့သူရှင်းရှင်းလေးဖြစ်သွားပြီသူမဖုံးနိုင်တော့ဘူးမရှိရင်သူဖုံးနိုင်တယ်ကြာကြာကြီးလည်းဖုံးနိုင်တယ်ကိုရောဟောတော်လည်းဖုံးခဲ့တယ်နောက်လည်းပဲဒီသီသဘာဝနာတရား မလို့ကြောင်းတဲ့အချိန်ကိုလေးမစုံဘူးဆိုလို့ရှိရင်လည်းဆက်သူဖုံးနေဦးမှာပဲသူဖုံးထားလို့ရှိရင်ဆက်ပြီးတော့မိုက်နေဦးမှာမရောက်ဘူးမပြတ်မသားဖြစ်ပါဘူးဒီလိုပြက်ပြက်သားသားကြောင်းတဲ့အချိန်သိသွားတော့ဟောထိုင်ထဲမှာအကျောင်းနံတရားအဖြစ်ဖြစ်နဲ့အကျိုးနံတရားအဖြစ်ဖြစ်အဲယုတ်တရားအဖြစ်ဖြစ်ကြောက်ကြုတ်ဖြစ်စီကြီးပဲဒါပဲရှိပါလားဆိုတော့ ကောင်းကောင်းသဘောကျသွားတယ်လက်တွေ့ဖြစ်သွားတယ်ဘုရားကလည်းပဲဒီလိုထိုင်တိုင်းထိုင်တိုင်းမှာဒီလိုမျိုးအကြောင်းနဲ့အကျိုးဖြစ်ခဲ့ပြီနောက်လည်းပဲဒီလိုလည်းပဲထိုင်တိုင်းထိုင်တိုင်းမှာအကြောင်းနဲ့အကျိုးဆက်ရှိနေဦးမယ်ဆိုတော့ဒီခုလောလောဆယ်ဒီလိုပိုင်းကြောက်ကျိုးဆက်ပုံကြည့်ရလို့ဖြင့် ယခုယုံမတန်တရားကျင်းတယ်လို့ဟိုတော့ဟောမှာလည်းပဲယုံမတန်တရားကြီးကျင်းတော့တယ်။နောက်ဖြစ်မဲ့အကြောင်းကျိုးတဲ့ဒီပုံမှာလည်းပဲယုံမတန်တရားကြီးကျင်းတော့တယ်။ဒီတဏ္ဍာမှာကြောက်ကြွတဲ့ရှင်းရှင်းလေးကြည့်တာလည်းပဲသူတော်ရဲ့တဏ္ဍာမှာလည်းဒီလိုပဲဆိုတာပေါ့လေ။နှိုက်စကြည့်တဲ့ဉာဏ်လေးပဲဖြစ်သွားတယ်။ဒီတော့ကြောက်ကြွရှင်းရှင်းလေးကြည့်လိုက်တာနဲ့မရှင်းမလင်းရှုပ်ထွေးမှု ဖုံးအုပ်မှုသမောဟကြီးမှောက်လက်ကြီးဆွဲလိုက်တဲ့အခါကျတော့သူကဖုံးဆားလို့ဘုရားအကြောင်းနဲ့ဖြစ်တယ်ဆိုရက်အတိမှာတိမှာယုံမှာပေါ့လေယုံလာပေါ့လေမာယမာကြီးကိုယုံလာယုံမှဖြစ်ရတာသူဖယ်လိုက်တဲ့အခါကျတော့ရှင်းသွားပြီဆိုလို့ရှိရင်အတိမှန်တော့ဒီမှာလည်းရှိတော့ဘူး စီမရှိလို့ယုံမှတ်ပြရတာသာဝရဘုရားကိုယ်ပဲယုံကြည်ရတာယုံမှတ်ပြရတာဟုတ်အမှန်သိလိုက်တာလည်းပဲစီပါလည်းကျင်းတယ်စီမကင်းလို့ယုံမှလည်းကျင်းသွားတာတဲ့အဲ့ဒီကမောဒီနေဝေကခါတဲ့ဒီအကြောင်းကျိုးဆက်နေပြီးတော့သိမြင်တဲ့ရသဗုဒ္ဓနိဗ္ဗာန်ဉာဏ်ကတခါတည်းဖြတ်ချလိုက်တာပြတ်သွားတာပဲသိတော့တာပဲတော့ ဒီအတိမှန်ကလည်းပဲဖြစ်စေတုံးတို့တွေကိုသူတို့ဖြစ်တော့ခုနအချိန်ပိုင်းကဆရာဆက်ပြီးတော့ဆွေးနွေးဆိုရှုမှခိကသမားကြီးကြီးအားကြည့်ပြီးတော့အမှန်တိုင်းသိလာနိုင်ပါလေစိတ်ကူးနဲ့သိရတဲ့ဟာဟုတ်ပါဘူးစိတ်ကူးနဲ့သိရတဲ့ဟာစာပေရသိရတဲ့ဟာအတိမဟုတ်ပါဘူးတင်ညာပါပဲသူကတော့ ပြည့်ပြည့်စုံစုံနဲ့မသိပါဘူးပြီးတော့လည်းတဘာဝအဖြစ်ကိုကိုယ်တိုင်ကြည့်တာလည်းမဟုတ်ပါဘူးမှန်မှန်ကန်ကန်ကြည့်တာလည်းမဟုတ်ပါဘူးပေါ်ရပေါ်ရလေးတွေပေါ်ကျလိုက်ပြီးတော့ရှေ့လို့ကြည့်ရကြည့်ရမှမှန်မှန်ကန်ကန်ကြည့်တာလည်းဖြစ်တယ်ပြည့်ပြည့်စုံစုံကြည့်တာလည်းဖြစ်တယ်ကိုယ်တိုင်ကြည့်တာလည်းဖြစ်တယ်အဲ့ဒီအဒီမျိုးကအတိမှန်ခေါ်ရတယ်အတိမှန်ဖြစ်လာတော့မရှိလို့အတိလွဲတာဟာ တိမောက်ကိုဟာလည်းပဲလေးရောက်တော့အမောင်ပြောက်ဆိုတာကိုပြောက်သွားတာတိမှားလို့ယုံမှားရတာကိုတန်တရားတွေလည်းအမျိုးမျိုးဖြစ်ရတာကိုဟွန်းတဘိုးရှင်ဘာဇမာကြီးကပဲဖန်ဆင်းနေသလားဆိုတဲ့တန်တရားတွေစဉ်းစားပါများတဲ့ခါကျတော့တရားပေါက်တယ်လို့ပေါ့လေဟာဇမာကြီးဘာဇမာကြီးကဖန်ဆင်းတာပဲဆိုပြီးတော့ကိုယ့်အကိုအကြောင်းကိုရှာပြီးတော့ပေါ့လေစွဲယူလိုက်တာအတိအမျိုးစတဲ့တာစူးဝင်သွားတာပါလေအဲ့ဒါမှယုံမှားဆိုတာဖြစ်လာတယ် တိမာယုံမှာတိမာခင်ယုံမှာနောက်ကလိုက်တော့တာပဲနော်အဲ့ဒီတိမာယုံမှာနေဘဝပေါင်းများစွာဒီရဲ့ဘဝဖြစ်ရှင်မှာပေါ့လေအပိနိစ္စဆိုတဲ့အတိုင်းပေါ့လေတဲ့တယ်ကြီးစုဝင်ပြီးတော့စွဲနေတာကြားခဲ့ပါပြီအခုအကြောင်းကျိုးဖြစ်ပုံသိလိုက်တာလည်းအဲ့ဒီသဘောကဖုံးပြီးထားလို့ပေါ့လေဒီမှာရနေပြီးတော့ယူမှားပေါ့လေ ပရမတ္တအစွဲကြီးပေါ့လေ။ဘာကြဘာကြီးကဖန်ဆင်းနေတဲ့အစွဲကြီးကဒီခါတဲ့ဓမ္မကျွတ်သွားတော့တာလေ။အဲ့ဒီအရှင်လောက်ရောက်သွားရင်သာသနာဖာတော့အသက်ရှိဖို့ဆောင်ပြီးတော့ထောက်တည်ရတော်လေးရသွားပြီတဲ့ဒီလိုဆိုရတယ်။အဲ့ဒီပုဂ္ဂိုလ်ကိုသောတာပန်အသေးစားပြီးတော့အသေးစားတွေရှိပြီးတော့မှသံဃာများကအကုန်ပြင်ရှိရှိထားပါတယ်။ အခုလိုလက်တွေ့အကြောင်းနဲ့အကျိုးမသိလို့ရှိရင်ယုံမတန်တရားအမျိုးမျိုးတွေနဲ့အတူကြဆုံးဖြတ်ခြင်းမချနိုင်တော့စိတ်တရားတွေနဲ့မွန်းကျက်နေတယ်လို့ခေါ်တယ်တခုခုဆွဲပြီးတော့ယုံဖားလိုက်လို့ရှိရင်လည်းပဲအဲ့ဒီအယူဝါဒကြီးကလည်းပတ်သက်ပြီးတော့လည်းပဲတမျိုးတစ်ခုအရှင်နဲ့မုန်းချက်တာပဲမိမိဆွဲယူထားတဲ့ မဟာဗြဟ္မာရဲ့အလိုမကျဖြစ်လို့ရှိရင်လည်းမဟာဗြဟ္မာကြီးကြံခတ်ပါဆိုလို့မုန်းကြတယ်လည်းရှိရဲ့မဟာဗြဟ္မာကြီးရဲ့မဆာကြီးခံရင်နာနဲ့ဆိုလို့မျက်နှာလိုမျက်နှာရပေါ့လေပြည့်လို့ရတဲ့ဒီပူဇော်တာတို့ဘာလို့ပေါ့လေအဲဒီလိုအနေနဲ့မုန်းကြတယ်လည်းရှိပါတယ်အကျိုးကျေးဇူးရှိမလားလို့လုံရနေအကျိုးကျေးဇူးမရှိဘဲနဲ့အမှားကြီးပြုနေလို့မွန်းကြတဲ့ဘုရားမွန်းကြတာလေဖြစ်ရတာပေါ့ အခုဒီမှာအကြောင်းနဲ့အကျိုးနဲ့ကြည့်သွားတယ်ဆိုတော့အဲ့ဒီလိုမုတ်ချက်တာဆိုပြင်းသွားတာကိုပဲအသက်ရှိဖို့ခြောင်တယ်လို့ခေါ်ပါတယ်ဒီခါမှာတကယ်အမှန်တရားကိုဖော်ပြထားတဲ့အယူဝါဒ level တဲ့မှာသူဟာထောက်တရားရသွားပြီလို့ဒီလိုဆိုပါတယ်ဒီလိုယုံမသိလောက်အတိအကျရှင်းသွားတော့ ယုံမမှုရရှင်းသွားပြီဆိုတဲ့အဓိပ္ပာယ်ပေါ့ရှင်းသွားပြီပေါ့ယုံမပြင်းသွားတယ်ဆိုလို့ရှိရင်ဒါအကြောင်းနဲ့အကျိုးပေါ်မှာကိုယ်တို့ဖြစ်တော့ဒါဟုတ်ပြီဆိုပြီးတော့ပေါ့လေသက်ခံလိုက်တယ်ယုံကြည်လိုက်တယ်အတည်ပြလိုက်တယ်သတ္တတရားဝင်လာတယ်ယုံမှကင်းသလောက်တတ္တတရားနဲ့ဝင်လာတာပဲယုံကြည်တာကြည်တာပဲဒီမှာနာယုတ်ပိုက်စားကြည့်ဒီတုန်းကယုံကြည်တာတော့ဟုတ်ဒီပိုက်ရောက်တဲ့ခါကျတော့ ယဝတံတရားကျွတ်ထွက်သွားတဲ့ခါကျတော့ပြည့်ပြည့်ဝဝယုံကြည်လာတာဆိုတော့သောတာပန်ယုံကြည်မျိုးကတူတော့မတူသေးဘူးပေါ့လေခြားနာချက်ရှိပါတယ်ပြီးတော့ဒီညာပိုင်းကိုနိယာမအနေနဲ့မှတ်ချက်ချလို့ဆိုရင်ထိုင်စေခဏ၌ထိုင်နေတာကအကြောင်းလမ်းထိုင်တာကအကျိုးရုပ်ဖန်ဆင်းခံမဟုတ်အကြောင်းမဲ့မဟုတ်ဖန်ဆင်းခံမဟုတ် ပေါ်တာကြောင့်ကျိုးတာဟုတ်တယ်ဆိုတာပဲရှင်းသွားပြီကြောင့်ကျိုးပေါ်စေရှိမှခွဲမဝေခွဲနိုင်နေပြုတ်ကြည့်တဝေခွဲနိုင်ဘူးဆိုတာဒုလောဒုလောနဲ့ပေါ့လေအမှန်မဆုံးသနေတာပေါ့ကြောင့်ကျိုးဆက်ကိုပိုင်မိတ်ဆိုင်ဆိုင်မတည်သေးတော့မဝေခွဲနိုင်ဘူးပေါ့ကျောင်းသူကြည့်တာလည်းပဲကွဲသွားပြီကျောင်းနဲ့သူကွဲသွားပြီဝေခွဲလို့ရသွားပြီရှင်းသွားပြီ ရှင်းသွားပြီလင့်သွားပြီဒါဟုတ်ပြီကြောင်းကျိုးပြည့်နေရင်ကြောင်းကျိုးဖြစ်စီပဲဆိုဟုတ်ပြီဆိုတော့လက်ခံသွားတယ်ဒီမှာဒီတော့ကြောင်းကျိုးပေါ်စေရှုမှခွဲအဲထင်လွဲဒိဋ္ဌိအဲဘာလို့ကလားယုံမှားယုံမှားယုံမှားတန်ကြီးရပြုတ်တယ်ဆိုတာဒါပြောတာပဲကြောင့်ကျိုးဖြစ်စဉ်ပေါ်မှာ ပြုတ်ပြတ်သားသားရှင်းရှင်းလင်းပြလိုက်တာလည်းပဲမသိခင်ကတော့ဝေခွဲနိုင်နေမယ်လို့ပြတဲ့ခါကျတော့ဒါကြောင့်ပဲဒါကျိုးပဲဆိုတော့ဝေခွဲလို့ရသွားပြီရှင်းသွားပြီအဲ့ဒီမွေခွဲဆိုင်တဲ့ဥပ္ပဆိုင်ကျိုးသွားတော့ယုံမှုယုံကြည်မှုတွေဝင်လာတာအတိညာဝင်လာပြီဆိုလို့ရှိရင်ယုံကြည်မှုလည်းဝင်လာတာပဲအတိညာဖြစ်ပါမှယုံကြည်မှုလည်းဖြစ်တာဟုတ် အဲအတိမှန်မှယုံကြည်မှုနဲ့မှန်တယ်အတိမမှန်ယုံကြည်မှုမှန်တယ်ဘုရားကအကြောင်းနဲ့ဒီအတိကမှန်တယ်အတိမှန်တော့ကြောင်းကျုပ်ကရှိတယ်ဆိုတဲ့လက်ခံယုံကြည်မှုနဲ့မှန်တယ်ကွာအတိမှန်တယ်အတိမှန်တယ်ယုံကြည်မှုမှန်တယ်ဒါပဲအဲ့ဒီလိုသွားရမှာပါဟုတ်တကယ်အားထုတ်လို့ရှိရင်တကယ်ပဲဒါတွေကရှင်းရှင်းလင်းလင်းသိတတ်ပါတယ်အဲ့ဒီပိုင်းတော့ရောက်သွားပြီဆိုလို့ရှိရင် ဒီကောကမဟာသဘာကြီးရှိတယ်လို့ယူဆတဲ့ကာလကညာဘဘာကြီးအလိုမကျလုံးမိပါပေါ့ကြောက်တာမဟာသဘာတန်ခတ်မှကြောက်အဲ့ဒါကြီးလည်းကြောက်ဖို့မလိုတော့ဘူးမဟာသဘာကြီးကိုလက်ထိုးတဲ့နေရာကြီးပူဇော်လို့ရှိရင်လည်းအဲ့ဒါကြီးလည်းကျော်လို့မလိုတော့ဘူးအတိမှန်ရလို့အမှန်ကန်ယုံကြည်သွားတဲ့အရာကမဟာသမာပူဇော်လို့ရရှိတဲ့လက်လက်ပါတဲ့ချင်းရောက်မှုလေဖြေပါပေးမှုလေဒီဟာကပို့ပြီးတော့ နှစ်သာရနဲ့ပြည့်စုံတယ်ဆိုတာပေါ့ဒီကြောက်တုံးဆက်နွယ်ပြီးတော့သိဖို့အကျိုးကိုနားလည်တော့ဒီမှာပို့ပြီးတော့ညှဉ်းနှုတ်သွားတယ်တမိုးထားသွားတယ်ဟွန်းတုတ်တက်သွားတယ်အဲ့ဒါဟာအတ္တဆိုတာတည်းကြီးပဲအတ္တမိမိရဲ့အဲစိတ်အစဉ်ကိုတမ္မာအခုလိုတိဋ္ဌာဘာဝနာတရားအထုခြင်းအချင်းပေါ်ရပေါ်ရလေးတွေပေါ်စေလိုက်ပြီးတော့မင်္ဂလာအထုမင်္ဂလာ အထုတ်လို့ပဏိတိကြောင်းကျုပ်ကြည့်ပြီးတော့စိတ်လမ်းကြောင်းဆောက်အယူအသိဉာဏ်လမ်းကြောင်းဆောက်အယူလမ်းကြောင်းဆောက်အောင်ထားခြင်းပဲဆိုတာသိထင်ရှားပါတယ်ဒီအသိဉာဏ်ကအသိဉာဏ်ရှိအောင်ပြုလုပ်တဲ့ပုဂ္ဂိုလ်ကိုအသင်တန်မြင်မှပြီးတော့ထေဝခံရအောင်ပေါ့ဆောက်ရပြလိုက်တာပဲဘာဖြစ်လို့လဲဆိုတော့ စိတ်ကပုံမှန်ထားတတ်တာကိုကိုယ်ရလေးတွေပေါ်စေလိုက်ပြီးတော့ရှိမှတာဒါစိတ်ကိုပုံမှန်ထားတယ်ခေါ်တယ်စိတ်လမ်းကြောင်းတက်အောင်ပြုလုပ်ပြီးလို့ခေါ်တယ်ဒီတရားကိုအထုကမှမသိသေးခင်မသိခင်ကသိပြီလည်းပြည့်စုံဆုံးအာမထုကလေးကိုဒီညာမရောက်ခင်ကမရခင်ကတော့ခုနစိုးစိုးပဲကပြောသလိုပေါ့လေအကြောင်းမျိုးမျိုးနဲ့မွေးချက်စေပင်မနဲ့ဆင်းရဲတယ် ခုဆိုရင်ခြောင်သွားပြီပေါ့ဒီအချိန်တွေရောက်ခင်ကမိမိရဲ့စိတ်ဟာစိတ်လမ်းကြောင်းမဖြောက်ဘူးမိစ္ဆာပရိရှိနအဲပရိဏစိတ်စိတ်ခေါ်တယ်စိတ်လမ်းကြောင်းမဖြောက်မှန်ထားတဲ့ပုဂ္ဂိုလ်ဟာတမင်လာထားတာလည်းရှိတယ်အလိုလိုမမရွေးနဲ့ထားတယ်လည်းဖြစ်သွားတယ်ရှိတယ်စိတ်လမ်းကြောင်းမဖြောက်တော့အဲ့ဒီ အယူဆတာပဲစိတ်လမ်းကြောင်းဆုံးတဲ့ပုဂ္ဂိုလ်ကိုအစင်တန်းနေအောင်ပြုတတ်ပါတယ်တဲ့ရုပ်ရအောင်ပြုတတ်ပါတယ်ဒီရဲ့စိတ်ကလေးကိုစိတ်လမ်းကြောင်းဆောင်လို့တိပဋ္ဌာန်ကြီးနဲ့ဖြောက်ပြီးတော့တဲ့သွားပြီဆိုလို့ရှိရင်စိတ်တွေစိတ်တွေနာယုပိုက်စားတည်တဲ့အကြောင်းကျိုးဆက်ပေါ်တည်တယ်ဆိုတဲ့သွားပြီဆိုလို့ရှိရင်တဲ့တဲ့ခြားမှုကြောင့်တဲ့တဲ့ခြားတဲ့ပုဂ္ဂိုလ်ကို စိတ်ကြီးစိတ်ခါကအစာပါလို့အစဉ်တန်းရှင်းနေနေလိုက်တာတော့စိတ်ထားမတတ်ဘူးတတ်ဘူးစိတ်ထားလွဲဘူးစိတ်ထားမှန်မှုနဲ့ဆက်ပြီးတော့ဒီတရားကရုပ်ရအောင်ပြီးတော့ညှင့်တင်ပေးတာပေါ့လေခွဲခြားပြီးတော့နားလည်ရပါတယ်ဒီဥစ္စာအာမထုလို့ရှိရင်နေကြတာပဲဒီဥစ္စာအာထုလို့ရှိရင်မနေကြဘူးဒါစဉ်းစားမြင့်တက်တာပါပဲဟောကြောအတိမနေရတော့အာ ပြုံပြုံမှုကလည်းဖန်သွားလို့ပါပဲအခုပုံစံပြအနေနဲ့ရှင်းပြတဲ့အချက်တွေကတော့စိတ်ဟူသောအကြောင်းကြောင့်နာဟူသောအကြောင်းကြောင့်ရုပ်အကျိုးတရားဖြစ်ကိုအမြတ်ပါပဲနည်းနည်းပါးပါးပါပဲနာဟူသောအကြောင်းကြောင့်ရုပ်တရားတွေဖြစ်ပုံတွေကအများကြီးပါပဲတရားမှထားတဲ့အခါ ကိုယ်ရမှာဆန့်တဲ့အခါဆန့်ရမှာကိုယ်တဲ့အခါစောင်းတဲ့အခါရဲတဲ့အခါကြွတဲ့အခါလှမ်းတဲ့အခါဆားတဲ့အခါမြစ်တော်ခတ်တာမျိုးလုံးတိတ်တော်ဖွင့်လာတာအစနာဟုသောအကြောင်းကြောင့်ယုတ်တရားအကျိုးယုတ်တရားတွေဟောလို့ဖြစ်နေတာဒီအများကြီးရှိပါတယ်အဲ့ဒါတွေလည်းပဲရှိမှခုနဲ့ရှင်းနေယူဖို့ပါပဲနာဟုသောအကြောင်းကြောင့်ယုတ်တရားအကျိုးဖြစ်ဖြစ်တယ်လို့နာဟုသောအကြောင်းကြောင့် နန္တရားစုစုဖြစ်ပုံရုပ်ဟုသောအကြောင်းကြောင့်နန္တရားစုဖြစ်နာအကျိုးတရားဖြစ်ပုံရုပ်ဟုသောအကြောင်းကြောင့်အာနာယုတ်တရားဖြစ်ပုံပေါ့လေသူ့အကြောင်းနဲ့သူ့အကျိုးဖြစ်ပုံလေးတွေတော့လို့ဆိုကြမှာပဲဆက်လက်ပြီးတော့စာရင်းနဲ့လက်ရှိပေါင်းစပ်ပြီးတော့ရှင်းပါတော့မယ်ဒီနေ့တဏှာကြီးပြည့်စုံတော့ဖြစ်တော့ဒီလောက်ပဲရကြဦးစို့